ရှင်ယောဟန်ခရစ်ဝင်ခန်းကြီး9အငယ်1မှ4ထိုနောက်မှယူဒပွဲခံစဉ်တွင်ယေရှုသည်ယေရုရှလင်မြို့သို့ကြွတော်မူ၏ယေရုရှလင်မြို့၌တိုးတကားနားမှဟေပြဲဘာသာစကားအဖြစ်ဘေတီတရက်အမည်ရှိသောရေကန်ရှိ၏ထိုရေကန်သည် ကနားပြင်ငါးဆောင်နှင့်ပြည့်စုံ၏ထိုကနားပြင်တို့၌မျက်စိကံခြေမစွမ်းကိုပိန်၆သောသူတို့မှဆ၍အနာယောဂဆွဲသောသူများအပေါင်းတို့သည် ရေလှုပ်ရှားခြင်းကိုမျှော်လင့်၍နေကြ၏အကြောင်းမူကားအချိန်တန်လျင်ကောင်းကင်တမန်သည် ရေကန်သို့ဆင်းသက်၍ရေကိုလှုပ်ရှားတတ်၏ထိုသို့ရေလှုပ်ရှားသည့်နောက်ရှေးဥစွာဝင်သောသူသည်မိမိ၌ဆွဲသမျှသော အနာရောဂါနှင့်ကင်းလွတ်ခြင်းသို့ရောက်တတ်၏အငယ်9မှ9ထိုအခါ38နှစ်ပတ်လုံးယောဂဆွဲသောသူတယောက်သည်ရေကန်နားမှရှိ၏ ထိုသူသည်တုံးလုံးနေသည်ကိုယေရှုမြင်တော်မူ၍ကြာလှပြီဟုသိတော်မူလျှင်၊သင်သည်ကျန်းမာခြင်းသို့ရောက်လိုသလောဟု မေးတော်မူ၏။နာသောသူကလည်း၊သခင်၊ရေလှုပ်ရှားသောအခါရေကန်ထဲသို့အကျွန်ုပ်ကိုသွင်းထားမည်သူမရှိပါ။အကျွန်ုပ်သွားစဉ်တွင်အခြားသောသူသည်အကျွန်ုပ်ရှေ့မှာဝင်တတ်ပါသည်ဟုလျှောက်၏။ယေရှုကလည်း၊ထလော့။ကိုယ်အိပ်ရာကို ဆောင်၍လှမ်းသွားလော့ဟု မိန်တော်မူသည်ခဏချင်းတွင် ထိုသူသည်ပဂတိအဖြစ်သို့ရောက်၍မိမိအိယာကို ဆောင်လျက်လှမ်းသွား၏အငယ်30မှ73ထိုနေ့သည် ဥပုံနေ့ဖြစ်၏ထိုကြောင့်ယူဒလူတို့ကဥပုံနေ့ဖြစ်၏အိယာကိုမဆောင်အပ်ဟုယောဂကင်းသောသူအားဆိုကြ၏သူကလည်းအကျွန်ုပ်ကိုကြမ်းမာစေသောသူက ကိုအိယာကို ဆောင်၍လှမ်းသွားလော့ဆိုသည်ဟု ပြန်ပြော၏ ယူရလူတို့ကလည်းကိုအိယာကိုဆောင်၍လှမ်းသွားလောဟုသင်အားဆိုသောသူကအဘယ်သူနည်းဟု မေးမြန်းကြ၏ထိုသူကအဘယ်သူဖြစ်သည်ကိုယောဂကင်းသောသူမသိအကြောင်းမူကားထိုအရ၌လူစုဝေးလျက်ရှိသည်ဖြစ်၍ယေရှုသည်မထင်မရှားထွက်ကြွတော်မူ၏အငယ်14မှ18ထိုနောက်မှယေရှုသည်ဗိမာန်တော်၌ထိုသူကို တွေ့တော်မူလျှင် သင်သည်ကျမ်းမာခြင်းရှိ၏တာ၍သိုးသောဘေးနှင့်ကင်းလွတ်မည်အကြောင်းနောက်တဖန်ဒုစရိုက်ကိုမပြုတ်နှင့်ဟုမိန့်တော်မူ၏ထိုသူသည်တွား၍မိမိကိုကျမ်းမာစေသောသူသည်ယေရှုဖြစ်သည်ကိုယူဒလူတို့အားကြားပြောလေ၏ထိုအမှုကိုဥပုပ်လေး၌ပြုတော်မူသောကြောင့်ယူဒလူတို့သည်ယေရှုကိုနှင်းဆဲကြ၏ယေရှုကလည်းငါခမည်းတော်သည်ယခုတိုင်အောင်အလုတ်လုတ်တော်မူသည်ဖြစ်၍ငါသည်လည်းလုတ်၏ဟု ပြန်ပြောတော်မူ၏။တို့ဖြစ်၍ဥပုံနေကိုဖျက်တည်သာမကဘုရားသခင်ကိုမိမိအဖဟု ခေါ်၍မိမိကိုဘုရားသခင်နှင့် ပြိုင်နှိုင်းတော်မူသောကြောင့်ယူဒလူတို့သည် ကိုရော့ကိုတတ်ခြင်းဟံသာ၍ရှာကြံကြ၏။အငယ်၁၉မှ24ယေရှုကလည်းသင်တို့အားငါအမှန်အကန်ဆိုသည်ကားခမည်းတော်ပြုတော်မူသောအမှုကိုသားတော်သည်မြင်၍သာပြု၏ မိမိအလိုအလျောက်အဘယ်အမှုကိုမျှမပြုနိုင်ခမည်းတော်ပြုတော်မူသမျှအတိုင်းသားတော်လည်းပြု၏ခမည်းတော်သည်သားတော်ကိုချစ်တော်မူ၍ပြုတော်မူသမျှတို့ကိုသားတော်အားပြတော်မူ၏တင်တို့သည်အံဩပွေရှိစေခြင်းငှာဤမျှမကတာ၍ကြီးစွာသော အမှုအရာတို့ကိုသားတော်အားပြတော်မူလိမ့်မည်ခမည်းတော်သည်တေလွန်သောသူတို့ကိုထမ်းမြောက်ရှင်ပြန်စေတော်မူတကဲ့သို့ ထိုနည်းတူသားတော်သည်လည်းအလိုရှိသမျှသော သူတို့ကိုယှဉ်စေ၏။လူအပေါင်းတို့သည်ခမည်းတော်ကိုရိုသေသည်နည်းတူသားတော်ကိုရိုသေစေမည်အကြောင်း၊ခမည်းတော်သည်အဘယ်သူကိုမျှတရားစီရင်တော်မမူ၊တရားစီရင်ခြင်းအခွင့်ရှိသမျှကိုသားတော်အားအပ်ပေးတော်မူ၏။သားတော်ကိုမရိုသေသောသူသည်ကား၊သားတော်ကိုစေလွှတ်တော်မူသော ခမည်းတော်ကိုမရိုသေသောသူဖြစ်၏။ငါအမှန်အကန်ဆိုသည်ကား၊ငါ့စကားကိုနားထောင်၍ ငါကိုစေလွှတ်တော်မူသောသူကိုယုံကြည်သောသူသည်သာဝရအသက်ကိုရသည်ဖြစ်၍အပြစ်စင်ခြင်းကို မခံရတေခြင်းမှအသက်ရှင်ခြင်းသို့ကူးမြောက်သောသူဖြစ်၏အငယ်25မှ30ငါအမှန်ကန်ဆိုသည်ကားတေလွန်သောသူတို့သည်ဘုရားသခင်သားတော်၏စကားတန်ကိုကြား၍ကြားသောအဖြစ်အသက်ရှင်ရမည်အချိန်ကာလသည် လာ၍ယခုပင် ရောက်လျက်ရှိ၏ အကြောင်းမူကားခမည်းတော်သည်ကိုယ်၌အသက်ရှိတော်မူသည်ဤသူသားတော်သည်မိမိ၌အသက်ရှိရသော အခွင့်ကိုပေးတော်မူ၏သားတော်သည်လူသားဖြစ်သောကြောင့်တရားစီရင်ခြင်းအခွင့်ကိုလည်းအပ်ပေးတော်မူ၏ဤအမှုရာကိုအံ့ဩခြင်းမရှိကြနှင့်တင်းကြိုင်းများမှ ရှိသောသူအပေါင်းတို့သည်သားတော်၏စကားအံကိုကြား၍ထွက်ရမည်အချိန်ကာလရောက်လက်တံကောင်းသောအကျင့်ကိုကျင့်သောသူတို့သည် အသက်ရှင်ရထမ်းမြောက်ခြင်းတို့၎င်းဆိုးရုပ်သော အကျင့်ကိုကျင့်သောသူတို့သည်အပြစ်စီရာထမြောက်ခြင်းတို့၎င်းထွက်ရကြလက်တံငါသည် ကိုလိုလျောက်အဘဲမှုကိုမျှမပြုနိုင်ငါသည်ကြားသည့်အတိုင်းတရားစီရင်၏ငါစီရင်ခြင်းသည်လည်းတရားတော်နှင့်ညီညွတ်၏အကြောင်းမူကားငါသည် ကိုအလိုတို့မလိုက်ငါကိုဆေလွတ်တော်မူသောခမည်းတော်၏အလိုတို့လိုက်၏အငယ်31မှ38 ငါသည်ကိုယ်အကြောင်းကိုသက်သေခံလျှင်ငါသက်သေမတည်ငါ၏အကြောင်းကိုသက်သေခံသောသူတပါးရှိသေး၏ထိုသူ၏သက်သေတည်ကြောင်းကိုငါသိ၏တင်တို့သည်ယောဟန်ထံသို့ဆေလွတ်ကြ၏သူသည်တမန်တရားပြ၌သက်သေခံ၏သို့တော်လည်းလူပေးသောသက်သေကိုငါသည် ပမာဏမပြုတင်တို့သည်ကယ်တင်ခြင်းသို့ရောက်မည်အကြောင်းဤစကားကိုငါပြော၏ခဏဟန်သည်မွေလျောခြင်းငါလင်းတော်ရှိမည်ဖြစ်၏ သင်တို့သည်သူ၏အလင်း၌သာ၍ကြီးသောတက်တည်သည်ငါ၌ရှိ၏အကျဉ်အမှုတို့ကိုငါပြီးစီးစေခြင်းငှာခမည်းတော်သည်ငါလက်သို့အပ်ပေးတော်မူ၍ငါပြုသောထိုအမှုတို့သည်လည်းငါဘက်၌နေ၍ခမည်းတော်သည်ငါကိုဆေလွတ်တော်မူသည့်အကြောင်းကိုတက်တည်ခံကြ၏ခမည်းတော်သည်လည်းငါဘက်၌တက်တည်ခံတော်မူ၏ခမည်းတော်၏စကားသံတော်ကိုတင်တို့သည်မကြားတရံတော်ကိုမမြင် နှုတ်ကပတ်တော်သည်လည်းသင်တို့၌မတည်အကြောင်းမူကားစေလွတ်တော်မူသောသူကိုသင်တို့သည်မယုံကြည်ဘဲနေကြ၏အငယ်39မှ49ကျမ်းစာအားဖြင့်သာဝရတက်ကိုရမည်ဟုစိတ်ထင်နှင့်သင်တို့သည်ကျမ်းစာကို စေ့စေ့ကြည့်ရှုကြ၏ထိုကျမ်းစာပင်ငါ၏တက်သည်ဖြစ်သင်တို့သည်အသက်ကိုရအောင်ငါထံသို့လာခြင်းငှာအလိုမရှိကြ လူပေးသောဘုံတရေကိုငါမခံသို့တော်လည်းဘုရားသခင်ကိုချစ်ချင်းမေတ္တာသည်တင်တို့၌မရှိသည်ကိုငါသိ၏ငါသည်ခမည်းတော်၏အခွင့်နှင့်ရောက်လာတော်လဲတင်တို့သည်ငါကိုလက်မခံကြအခြားသောသူသည်မိမိအခွင့်နှင့်ရောက်လာလျင်ထိုသူကို လက်ခံကြလိမ့်မည်အချင်းချင်းပေးသောဘုံတရေကိုသာခံ၍ဘုရားသခင်သာလျှင်ပေးတော်မူတတ်သောဘုံတရေကို အလိုမရှိသောတင်တို့သည်အပေတို့ ယုံကြည်နိုင်မည်နီခမည်းတော်ရှေ့၌ငါသည်တင်တို့ကိုအပြစ်တင်မည်ဟုမထင်ကြနှင့်တင်တို့ကိုအပြစ်တင်သောသူတပါးရှိသေး၏ထိုသူကတင်တို့ကိုးစားသော မောရှေပေသည်တင်တို့သည်မောရှေစကားကိုယုံလျင်ငါစကားကိုမယုံဘဲမနေနိုင်ကြအကြောင်းမူကားမောရှေသည်ငါအကြောင်းကိုရေးထား၏သူရေးထားသောစာကိုတင်တို့သည်မယုံလျင်ငါစကားကိုအဘယ်သို့ယုံနိုင်မည်နည်းဟုယူဒလူတို့အား မိန့်တော်မူ၏။